ခန်းကြီး22အငယ်1မှ9အကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘဲကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသည်နီအကျွန်ုပ်ကိုမကယ်တင်ဘဲအကျွန်ုပ်အဟစ်သောစကားကိုနားမထောင်ဘဲအဘဲကြောင့်အဝေးမှနေတော်မူသည်နီအကျွန်ုပ်ဖျားနေအခါအကျွန်ုပ်အဟစ်တော်လဲကိုရိုဒီနားမထောင်ပါညအခါအဟစ်တော်လဲတက်တာချင်းတို့မရောက်ပါ ကိုတော်မူကားဣဒရေလအမျိုးသားတို့ချီးမွမ်းရာ၌ကျင်းကိုလျက်တန်ရှင်းခြင်း ရှိတော်မူ၏အကျွန်ုပ်တို့ဘိုးဘေးတို့သည်ကိုရော့ကိုကိုးစားကြပါ၏ကိုးစားကြသည်တွင် ကိုရော့သည်ကဲတင်တော်မူ၏သူတို့သည်ကိုရော့ကိုအော်ဟစ်၍ကဲတင်ခြင်းသို့ ရောက်ကြပါ၏ကိုရော့ကိုကိုးစား၍ရှက်ကြောက်ခြင်းနှင့်ကင်းလွတ်ကြပါ၏အငယ်6မှ15 အကျွန်ုပ်မူကားလူမဟုတ် ပိုးကောင်မျှသာဖြစ်ပါ၏။လူများကဲ့ရဲ့စရာ၊လူစု အရှက်ခွဲစရာဘို့ဖြစ်ပါ၏။အကျွန်ုပ်ကိုမြင်သမျှသော သူတို့သည် ပြက်ယယ်ပြုခြင်း၊နှုတ်ခမ်းဖြဲခြင်း၊ခေါင်းညိတ်ခြင်းကို ပြုကြပါ၏။သူသည်ထာဝရဘုရားကိုကိုးစားပြီ။သူ့ကိုနှုတ်တော်မူပါလေစေ။သူ၌အလိုတော်ရှိလျှင်ယခုပင်ကယ်တင်တော်မူပါလေစေဟု ဆိုကြပါ၏သို့တော်လည်းကိုတော်သည်အကျွန်ုပ်ကို အမိဝမ်းထဲကဆွဲယူ၍နို့ဆိုသည့်ကာလ၌စိုးရင်ခြင်းအကြောင်းကိုပယ်ရှင်းတော်မူ၏ကျွန်ုပ်သည် ဖွာကလေးကပင် လက်တော်သို့ရောက်ပါ၏အမိဝမ်းထဲမှဆ၍ကိုတော်သည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူပါပြီအကျွန်ုပ်နှင့်ဝေးဝေးနေတော်မူပါနှင့်ဘေးအန္တရာယ်ရောက်လူနီးပါပြီမဆသောသူမရှိပါ နွာလာဥတဖတို့သည်အကျွန်ုပ်ကိုဝိုင်း၍အာကြီးသောဗာရှန်ဥတဖတို့သည်ဝန်းရံလျက်နေကြပါ၏။ကိုက်ဖြတ်၍ဟောက်တတ်သောခြင်သေးကဲ့သို့အကျွန်ုပ်ကိုပါဇက်ဟကြပါ၏။အကျွန်ုပ်သည်ရေကဲ့သို့တွင်ချင်းကို ခံရ၍အယိုးအစစ်ရှိသမျှတို့သည် ပြုတ်ကြပါ၏။အကျွန်ုပ်နှလုံးသည်ဖျောင်းကဲ့သို့ဖြစ်၍ရင်ထဲမှအရေကျိုလျက်ရှိပါ၏။အကျွန်ုပ်ခွန်အားသည်အိုးချမ်းကဲ့သို့ ခန်းချောက်၍ရှာလဲပါယိုး၌ကပ်လျက်ရှိပါ၏အကျွန်ုပ်ကိုတေမီတိုင်အောင် ချတော်မူပါပြီအငယ်16မှ22ခွေးတို့သည်အကျွန်ုပ်ကို ဝိုင်းလျက်စုဝေးသောလူစုတို့သည် ဝန်းရံလျက်နေ၍အကျွန်ုပ်၏လက်ခြေတို့ကိုထိုးဖောက်ကြပါပြီ ကိုအယိုးရှိသည်များတို့ကို အကျွန်ုပ်ရေတွက်နိုင်ပါ၏ သူတို့သည်ကျွန်ုပ်ကိုကြည်မြင်၍အားရလျက်နေကြပါ၏အကျွန်ုပ်အဝတ်ကို အချင်းချင်းဝေဖန်၍အကျွန်ုပ်အင်ကြီးကိုစည်ရည်တံချကြပါ၏အိုထာဝရဘုရားအကျွန်ုပ်နှင့်ဝေဝေးနေတော်မူပါနှင့်အကျွန်ုပ်၏ခွန်အားဗလာအကျွန်ုပ်ကိုမဆခြင်းကအလင်းမြန်ကြွလာတော်မူပါ အကျွန်ုပ်အသက်ကိုဓာဘေးမှ၎င်းအကျွန်ုပ်အချစ်ဆုံးကို ခွေးလက်မှ၎င်းကယ်လွတ်တော်မူပါ ရှင်သည်ကတွင်မှအကျွန်ုပ်ကိုကယ်တင်၍ကြံ့ဥဂျိုထဲမှအကျွန်ုပ်ခေါ်သောအတန်ကိုနားထောင်တော်မူပါ အကျွန်ုပ်သည်တရင်တော်ကိုညီကိုတို့အားကြားပြောပါမည်ပရိသတ်လည်းမှာကိုရော့ကို ချီးမွမ်းပါမည်ငယ်23မှ26ထာဝရဘုရားကိုကြောက်ရွံ့သော အချင်းတို့ချီးမွမ်းခြင်းကိုပြုကြလော့ယာကုပ်အမျိုးအပေါင်းတို့ဂုံကျေးဇူးတော်ကိုဖော်ပြကြလော့ ဣသရေလအမျိုးအပေါင်းတို့ကိုရော့ကိုကြောက်ရွံ့ကြလော့အကြောင်းမူကားနှိမ့်ချလျက်ရှိသောသူ၏နှိမ့်ချသောအဖြစ်ကိုမထီမဲ့မြင်ပြုတော်မူသည်မဟုတ်မျက်နာတော်ကိုမလွှဲအော်ဟစ်သောအခါနားထောင်တော်မူပြီးအကျွန်ုပ်သည်မဟာပရိသတ်အလယ်မှကိုရော့ကိုချီးမွမ်း၍ကိုရော့ကိုကြောက်ရွံ့သောသူတို့ရှေ့မှတစ္ဆာဂတိထားသည့်အတိုင်းတစ္ဆာဝတ်ကို ဖြေပါမည်နှိမ့်ချလျက်ရှိသောသူတို့သည်ဝါစွာစားရကြလိမ့်မည် ထာဝရဘုရားကိုရှာသောသူတို့သည်ချီးမွမ်းကြလိမ့်မည်သင်တို့စိတ်နှလုံးသည် အစဉ်အမြဲအားဖြည့်ရလိမ့်မည်ခန်းငယ်29ခုနှစ်မှ31မြေကြီးဆွန်းရှိသမျှတို့သည်တရိယာ၍ထာဝရဘုရားထံတော်သို့ပြောင်းလဲကြလိမ့်မည်လူအမျိုးအနွယ်အပေါင်းတို့သည်ရှေ့တော်၌ကိုးကွယ်ကြလိမ့်မည်အကြောင်းမူကားဒါရဘုရားသည်စိုးစံပိုင်တော်မူ၏လူမျိုးတို့ကိုမင်းပြုတော်မူ၏ မြေကြီးပေါ်မှာကြွယ်ဝသောသူအပေါင်းတို့သည် စား၍ကိုးကွယ်ကြလိမ့်မည်။ကိုယ်အသက်ကိုမစောင့်နိုင်၊မြေမှုန့်သို့ဆင်းရသောသူအပေါင်းတို့သည်လည်းရှေ့တော်၌ညွတ်ပြတ်ဝတ်တွားကြလိမ့်မည်။သူတို့အမျိုးအနွယ်သည်လည်းဝတ်တော်ကိုပြုသဖြင့်၊လူအစဉ်အဆက်တို့သည်ထာဝရဘုရား၏သိတင်းတော်ကို ကြားရကြလိမ့်မည်။ဤသို့စီရင်တော်မူပြီဟု သူတို့သည်ပေါ်လာ၍တရားသောအမှုကိုဘွားသောလူမျိုးအားဘော်ပြရကြလိမ့်မည်